ကျေးဇူးတော်ရှင်အေကမဟာပန္တိတမိုးကုတ်ဆရာတော်ဘုရားကြီးအမရဘူရမြို့မင်္ဂလာရိပ်သာဓမ္မယုံကြီးဘော်တွင်28ရက်တလ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သောဝိပဿနာလမ်းနှင့်နိဗ္ဗာန်သွားနိုင်ပုံတရားတော်သမထလမ်းမပါဘဲနဲ့ဝိပဿနာလမ်းနဲ့ကြည့် နိဗ္ဗာန်ကိုရောက်နိုင်တယ်ရနိုင်တယ်ဆိုတော့ဘုရားသခင်ကိုရမကြီးကိုယ်တိုင်ဟောခဲ့တာကိုယနေ့သေးသေးချာချာဒကာဓမ္မတွေကိုးစားရအားထားရအစ်စ်နဲ့အဖြစ်နဲ့တွေ့ပါလိမ့်မယ်ဆိုတဲ့ဥစ္စာကိုသတိထားကြရလိမ့်မယ်။ကောင်းပြီဒါဖြင့်နာမရူပပြိစ္ဆေရာကျမ်းကလည်းဥက္ကိစ္စရိယထာဒိသောပုရခိတ်တူဟာရုဏံတတ္ထာ ဝိပဿနာပူတဲ့ခိတ်တော်မက္ကဓမ္မောပိုတတိလို့နာမရူပပရိစ္ဆေဒကျမ်းမှာရှင်နိဥဒ္ဒဆရာရေးထားဥက္ကိစရိယထရိသောနေထွက်တော်မယ်ဆိုလို့ရှိရင်ပူရက်ခိတ်တော်ရုဏံတတ်ထားတဲ့ရှေ့သွားအာယုန်တက်တာပဲနေထွက်တယ်မယ်ဆိုရင်အာယုန်တက်တာကရှေ့သွားနေထွက်တာကနောက်လိုက် အာယုန်တဲ့ရင်နေထွက်တယ်ဆိုတာဖြင့်သံတရားရှိဖို့မလိုအောင်ပဲမှန်ပါတယ်လို့ဆုံးဖြတ်ချက်ချပါထို့တူပဲတဲ့ဝိပဿနာပုရိခိတ်တော်မဂ္ဂဓမ္မောပုတ္တိဝိပဿနာရှည်သွားရှိတဲ့ပုဂ္ဂိုလ်ဟာမဲ့ညာဖူညာရရမယ်ဝိပဿနာရှည်သွားရှိရင်အာယုန်တက်ခြင်းသည်နေထွက်ခြင်းအကြောင်း ဝိပဿနာရှုခြင်းသည်မဉဏ်ဖုန်ဉဏ်ရခြင်းအကြောင်းကောင်းပြီဒါဖြင့်ဩနာမရူပပရိစ္ဆေရကျမ်းကလည်းဤတိုင်းဆိုထားပြန်တော့ဒကာကျွယ်တို့ဒကာသစ်တို့အာရှိစရာသိကောင်းပြီဝိပဿနာသာရှည်သွားရှိဖို့အရေးရှိပါတယ်ဝိပဿနာရှည်သွားရှိပြီဆိုမှဖြင့်မဉဏ်ဖုန်ဉဏ်ရတယ်ဘယ်နဲ့ကြောင့်ရပါလိမ့်မလို့ဗျာ သမထစကားမပါဘဲနဲ့ဆိုတော့မဲ့ခင်ဝေဖန်ကြည့်လိုက်တာပေါ့မဲ့ခင်ဝေဖန်ကြည့်လိုက်တော့ဘုန်းကြီးတို့ဓမ္မတွေရှင်းလင်းပြီးဒီကလာသွားပါလိမ့်မယ်ဒါကြောင့်မဲ့ခင်ဝေဖန်ကြပါလို့ဆိုလို့ရှိရင်ဖြင့်ဝိပဿနာရှုတဲ့အခါမှာတမာရိမဲ့ခင်နဲ့ပညာမဲ့ခင်ကတွဲရပါသွားတယ်လို့မှတ်ရကြည့်ပါတမာရိဋ္ဌိတမာသင်္ကပ္ပနှစ်ခုကပညာမဲ့ခင်နှစ်ပါး သမာတတိသမာသမารိသမာဝါယမဆိုတဲ့တတိသမารိဝရိယတွေကသမာရိမက္ခင်သမထမက္ခင်က3ပါးပညာမက္ခင်က3ပါးသမထမက္ခင်က3ပါးအဲ့တော့ဒကာဓမ္မတွေကခန္ဓာကိုယ်ကိုရှုလိုက်တဲ့အခါကျတော့ဒီ၅ပါးမစုံဘဲနဲ့ဖြစ်ပြအိဋ္ဌာမြင်နိုင်ပါမမြင်ပါဘူး မမြင်နိုင်တော့ဘူး။အော်ငါးပါးစုံလို့ဖြစ်ပြမြင်တဲ့ပုဂ္ဂိုလ်မှာတမာရီအထူးတည်တောင်ရမှာလား။တမာရီကအတွန်းဝင်ပြီးဒီကလာပါနေသလားဆိုတာဒီမှာမက္ကင်အကဲခတ်ကြည့်လိုက်ပေါ်လာတာ။မက္ကင်အကဲခတ်ကြည့်လိုက်တော့တမာရီမက္ကင်ကအခုပြထားတာဘယ်နှခုပါလိမ့်။တမာရီမက္ကင်ကပညာမက္ကင်ကပေါင်းလိုက်တဲ့အဲဝိပဿနာဆိုတဲ့ဥစ္စာဒီ၅ပါး အာဝိပဿနာရှုတဲ့မဲ့ခင်၅ပါးဒီ၅ပါးနဲ့တရားကျွဲတို့တရားသစ်တို့ကခန္ဓာကိုယ်ထဲမှာဝေဒနာလေးတွေဖြစ်ဖြစ်ရှုလို့စိတ်ကလေးတွေဖြစ်ဖြစ်ရှုလို့ဆိုလို့ရှိရင်အော်ဖြစ်ဖြစ်မြင်တာဒီ၅ပါးပါလားဖြစ်ဖြစ်မြင်တာဘယ်နှပါးပါလဲ၅ပါးဝေဖန်လိုက်တော့ပညာမဲ့ခင်က၂ပါးဝိပဿနာမဲ့ခင်က၂ပါးဟုတ်လားသမထမဲ့ခင်ကဝိပဿနာမဲ့ခင်က ပညာမဂ္ဂင်ကအေဥပဒနာမဂ္ဂင်ကနှစ်ပါးသမထမဂ္ဂင်ကပေါင်းလိုက်တော့အဲ့ဒါဥပဒနာရှုတဲ့ပုဂ္ဂိုလ်မှာတမာရီကိုတည်ခြင်းဒီပါမတည်လို့ဖြစ်ပျက်ကစကောက်မယ်ဆိုလဲမဉ္ဇဏ်ဘုံညာတော့ရနိုင်တယ်သိကြပါလားအဲ့တော့ဒကာကျွယ်တို့ဒကာတစ်တို့လုံနေတဲ့လောက်ပါဩဖះဟောတော်မူတာနဲ့ကြိုက်လိုက်တာရဲရဲတင်းတင်းမလုံရင်ဖြင့်ရဲရဲတင်းတင်းပဲ လွယ်ခီးအမြောက်ကြီးမြောက်မှာပဲဆိုတဲ့ဥစ္စာဘာမှတန်လျာမရှိပဲနဲ့လုံမြဲလုံကြပါဆိုတာယနေ့ဝိသုတ္တသေသာရကနဲ့ကွာဒါကတည်းထုတ်ပြရှင်းပြီနော်ကောင်းပြီဒါဖြင့်ဒီလိုမဲ့ခင်နဲ့ဥပဒနာရှုလိုက်တဲ့အခါကျတော့ဗျာရှိကခန္ဓာ၅ပါးတစ်ပါးပါတပိတို့ကဥပဒနာရှုပါတယ်ဖြစ်တယ်ပြက်တယ်ဖြစ်တယ်ပြက်တယ် ဆိုပြီးတွေ့ရလို့ရှုနေပါတယ်ဖေဟာလို့ဆိုတော့အင်းဓမ္မကငါးပါးနဲ့ရှိလို့ဖြစ်ပျက်ကိုမြင်တာပဲဆိုတာလေဒကာဓမ္မတွေသိချာကြတာဖြစ်ပျက်မြင်တော့ဒါဥပဒနာဖြစ်သွားဥပဒနာဖြစ်သွားတာဥပဒနာမကင်တစ်ခုကရှေ့ကထားလို့ရှေ့သွားတမာရိမကင်ကနောက်လိုက်ဖြစ်တမာရိထုတည်တောင်ရတာလားပညာရှေ့သွားတမာရိနောက်ကပါလာတာလားပညာရှေ့သွား ပညာရှိသွားရင်တမာရီနောက်ကပါလာတာထင်ရှားပြီးဒီကလာ နေတဲ့တွေ့ခုလိုသာသနာတွင်အသက်တန်းတူတဲ့အခါမှာတမာရီကိုအထူးတလဲမူတယ်မနေပါနဲ့တော့ဆိုတဲ့ဥစ္စာလဲဆရာဘုန်းကြီးကပြောလိုက်ပါတယ်မလုတ်ကောင်းလို့လားလို့မေးတာလုတ်ကောင်းပါရဲ့အသက်တန်းနဲ့မကြိုက်ဘူးမြန်မြန်ဖြစ်ပျက်ကိုမြင်တာသည်မြန်မြန်ဖြစ်ပျက်ဆုံးတဲ့မဉဏ်ပေါ်မှာပဲ နောက်ဒီလိုနဲ့ပဲတပည့်တို့သောတာပန်တရာကအနာဂံယန္တာဖြစ်သွားမယ်ဥပဒနာကနေမညံကူးသွားလို့သောတာပန်တရာကအနာဂံယန္တာဖြစ်သွားမယ်လို့ဆိုလို့ရှိရင် ကောင်းကင်ပြန်မြေရှုအဘိညာဉ်ရဆိုတာဒီခိုက်တံမပေါ်နိုင်ဘူးပေါ့ဗျာနောက်မှဆက်ပြီးဒီကာလသမထလမ်းပြန်ကောင်းမယ်ဆိုသားတောင်လွယ်လိုက်သေးတယ်ယန္တာပြေပြီးမှ ပြန်အထုတ်လိုက်လေရတာပဲဟိုကအလွယ်စကန်းကို အဲ့ဒါကြောင့်ဘုန်းကြီးတို့ဓမ္မတွေမှာတမာရီကိုအမတန်များစိတ်ကပြေးလွှာပြီးဝိတ္တတွေများနေတော့အာနာပါနတည်ထောင်လိုက်တာချေချင်းအာနာပါနတည်ထောင်ပြီးဒီကလာရရင်ရတဲ့နေရာဖြစ်ပြရှုကောင်းရင်အလတ်စားပေါ်လာရင်အဲ့ဒီနေရာတွေဖြစ်ပြသလိုက်ပြီးဒီကလာနေတော့အင်းဒီဥစ္စာဘာပါလိမ့်မလဲလို့မေးတော့ပဋိစ္စသမုပ္ပါတရားကြီး ပေါ်တာတွေဟာပရိစ္ဆေသမုပ္ဒေပတ်တရားကြီးပြက်တာတွေပဲလို့ဆိုလိုက်ဖြစ်တာလည်းပရိစ္ဆေသမုပ္ပါတရားပေါ်တာပြက်တာကလည်းပရိစ္ဆေသမုပ္ပါတရားချုပ်တာဒါဖြင့်ဒကာဓမ္မတို့ဖြစ်ပြသည်ဘာပါလိမ့်မလို့ဆိုတော့ပရိစ္ဆေသမသမုပ္ပါတရားပေါ်၍ပရိစ္ဆေသမုပ္ပါတရားပြောက်တာရှင်းမလားတူတူပြောတော့ခန္ဓာပေါ်၍ခန္ဓာချုပ်တာ တို့တို့ပြောတော့ဘယ်လိုမှတ်ကြခန္ဓာပေါ်၍ခန္ဓာချုပ်တာလို့မှတ်လိုက်တော့ဩဖြစ်တာဒီခန္ဓာပေါ်တာပဲပြက်တာဒီခန္ဓာချုပ်တာပဲဆိုတော့အင်းဒီဥစ္စာဘာပါလိမ့်မလို့ဆိုတော့ဩမိမိခန္ဓာဤပင်ကိုယ်သဘောကိုသိတာဘယ်လိုဆိုကြပါဩမိမိခန္ဓာဤပင်ကိုယ်သဘောကဖြစ်တာရဲ့ချုပ်တာရဲ့ဒါပဲရှိတယ်ဆိုတာသိချသွားတယ် ဖြစ်တာသင်္ကာရချုပ်တာအိဋ္ဌာဖြစ်တာသည်ချုပ်တာသည်အဲသင်္ကာရနဲ့အိဋ္ဌာရှိတယ်ဆိုတော့သဗ္ဗေသင်္ကာရအိဋ္ဌာနဲ့လည်းသွားကြိုက်မကြိုက်ဘူးလားအဲ့ဒါတွေထောက်ပြီးဒီကလာကြိုက်တော့ဘုရားပါဠိတော်နဲ့တို့ဒီကားလို့ရှင်ဒုက္ခန္တာဤဖြစ်မှုဒုက္ခန္တာဤချုပ်မှုပြက်မှုဤနှစ်ခုကိုတို့ကြည့်ပြီးဒီကလာနေတဲ့တွေ့ ဩခန္ဓာပရိစ္ဆသမုပ္ပါကိုဒီပြမှုပြမှုကိုမတွေ့လို့ရှိရင်ဖြင့်ဥမာဝေနာလေးပြမှုပြမှုကိုမတွေ့တော့ဘူးနောက်ကမဲ့ခင်၅ပါးကတခါတည်းမတွေ့တော့ဘူးဆိုပါတော့မတွေ့လို့ရှိရင်ဥပါဝေဝေဒနာပြည့်စရာတဏှာလာမှာဒုက္ခဝေဒနာမရှိမရင်ဒေါသလာမှာဥပ္ပခဝေဒနာပြည့်ဖြစ်တာပြည့်တာမရှိမရင်မောဟလာမှာ ပရိစ္ဆေသမုပ္ပါအသက်ကြီးတမ်းမလားဘူးလားအဲ့တော့အဟောင်းပြက်တာမြင်မှအသက်မတမ်းမယ်ဆိုတာလေးစားစွာမှတ်ပါအဟောင်းပြက်တာမြင်မှအသက်မတမ်းတော့ကိုအဟောင်းဒုက္ခချုပ်သွားလို့ရှိရင်ဖြင့်အသက်ဒုက္ခဆိုတဲ့ပရိစ္ဆေသမုပ္ပါကျွတ်တို့ကိုယ်ပိုင်ရသေးရဲ့အဲ့ဒီပရိစ္ဆေသမုပ္ပါဒုက္ခခန္ဓာသဆိုတဲ့ လာရာကြီးကိုမရဘူးဆိုရင်ဖြင့်တရားကြွယ်ဒုက္ခချုပ်တဲ့ပုဂ္ဂိုလ်ပဲဆိုရမယ်ဒုက္ခချုပ်တာနိဗ္ဗာန်လို့မှတ်လိုက်စမ်းပါဒုက္ခချုပ်တာပဲလို့မှတ်ကြမယ်နိဗ္ဗာန်လို့သေချာမှတ်လိုက်တော့မှဩတို့ဒီကားလို့ဆိုရင်ဖြင့်အဟောင်းဖြစ်တာချုပ်တာမြန်လို့ရှိရင်ဖြင့်ညာကကြားဝင်တကိုလို့မဆိုနိုင်ဘူးလားညာကကြားဝင်လိုက်တော့ သူတန်းလာမဲ့ပြိဿသမုပ္ပါကြီးဒကာသစ်တို့ဒကာအောင်တို့တန်းနိုင်သေးရဲ့တန်းလာမှာလည်းဘာသစ္စာတန်းလာမှာတော့ဩဒုက္ခသစ္စာတန်းလာတာကိုဒုက္ခသစ္စာရောသမုဒယသစ္စာရောနှစ်ခုတန်းလာမှာကိုမေဃသစ္စာကဂျာဝင်ဖြတ်လိုက်တာမေဃသစ္စာကဂျာဝင်ဖြတ်လိုက်တဲ့တွေ့ဩဝိပဿနာဉာဏ်မဲဉာဏ်ဝိပဿနာဉာဏ်ထဲမှာ ဘုနဲ့ကသမထမခင်တွေကရောယောပိတကလာနောက်လာမဲ့သမှုရိယသစ္စာနောက်လာမဲ့ဒုက္ခသစ္စာတွေတကသစ်ဖြတ်လိုက်တော့ဒါပြန်လေဘုန်းကြီးတို့တရားဓမ္မတွေကနောက်ခန္ဓာပြတ်တယ်လို့ဆိုရမှာနောက်ခန္ဓာအကြောင်းလည်းပြအကျိုးလည်းပြအကြောင်းသမှုရိယလည်းပြအကျိုးဒုက္ခရော ဒီကဲတော့ပြတ်တော့ဘူးဩမလို့ခြင်းတဲ့သစ္စာနှစ်ခုပြတ်တဲ့အလောက်ဟာဖြင့်ဝိပဿနာရှုတဲ့အလောက်ပါလားလို့ဆိုတာလေးစားစွာနဲ့မှတ်ရမယ်အကြောင်းသမှုရိယာနဲ့အကျိုးဒုက္ခချုပ်ရှင်လို့ရှိရင်ချုပ်ရပါလို့ဤဆူတောင်းလို့မရဘူးရှေ့ရှေ့ပြိဿသမုပ္ပါကိုနောက်မဲ့ညာနဲ့နောက်ဥပဒနာညာမဲ့ညာနဲ့ဒကာဓမ္မတွေရှုပြအောင်ရှုလို့ရှိရင်ဖြင့် နောက်လာမဲ့သမုဒိယနောက်လာမဲ့ဒုက္ခတကအောင်ပြတ်မပြာသိကြကြဒါဖြင့်ဒီလောက်ဒီကားလို့ဆိုလို့ရှိရင်ဖြင့်အလွန်သိကြတဲ့အလုပ်ဖြစ်လေသောကြောင့်ကျွတ်တော်ကလုံလုံတဲ့အချိန်ကစပြတ်တယ်အောင်မေပါလုံရင်လုံတဲ့အချိန်ကစပြီးတော့ဩဒါဖြင့်တကယ်ကျွတ်တို့နိဗ္ဗာန်ဒီကားလို့ဆိုလို့ရှိရင်ဖြင့်ဝေးတယ်လို့လည်းတချို့ပြောကြတယ် နိဗ္ဗာန်တချို့ကနီးပါတယ်လို့လည်းပြောကြတယ်အဲ့ဒီနီးတယ်ပြောတဲ့ပုဂ္ဂိုလ်လည်းဒီဥပဒနာဉာဏ်ဈာဝင်တာမသိသေးလို့ရှင်သူဟာသူအယံနီးပဲလို့မှားဝေးတယ်လို့ဆိုတဲ့ပုဂ္ဂိုလ်ကလည်းသူ့ကိုယ်မှဘာမှမသိလို့ဝေးနေတာတော့ဖြင့်တကယ်ကျွဲမတတ်နိုင်ဘူးပေါ့ဗျာအခုတော့ဖြင့်ဒကာဓမ္မတွေကအလုံးမဲ့မှတ်ကြပါတော့အနည်းဝေးဆိုတာဒီကားလို့ဆိုလို့ရှိရင် ဖြင့် ကိုယ်ဉာဏ်ထဲမှာကိုယ်ခန္ဓာဤနှစ်ပိုင်းကွဲသွားအောင်လုံနိုင်ရင်ဤတယ်ကိုယ်ခန္ဓာနှစ်ပိုင်းကွဲသွားအောင်လုံနိုင်ရင်ဤပါဗျာကိုယ်ခန္ဓာနှစ်ပိုင်းကွဲဆိုတာကဒကာဓမ္မတွေစဉ်းစားကြည့်ဥမာမဲ့ဝေဒနာတဏှာဆိုတော့ဝေဒနာခန္ဓာပြီးရင်တဏှာခန္ဓာလာတာသဘောကျတဏှာခန္ဓာပြီးဘာခန္ဓာလာဥပါဒံခန္ဓာကြီးပေါ်လာတာပဲသဘောကျ ဥပါဒံခန္ဓာပြီးတော့ကမ္မဘဝဆိုတဲ့ခန္ဓာဘောလားကာယကံမစီကံလောက်တဲ့ခန္ဓာကြီးတစ်ခုမလားဘူးအဲ့ဒါကြကြသတိထားပါဒကာရမတို့ယနေ့ပုံမူပြီးစိတ်ပြောနေတယ်လို့ဒကာကျော်မှတ်ရမယ်ကဲပထမဝေဒနာတစ်ခုပေါ်ရရတယ်ရနေနာတယ်ကောင်းတယ်အလတ်စားရှိတဲ့ဝေဒနာတွေခန္ဓာကိုယ်ရဲ့ပေါ်တော့သူဘ누구နဲ့ဘုရုခန္ဓာတော့မေးလို့ရှင်ဦးမိမိခန္ဓာတည်းဖြစ်နေတော့ဒါမိမိခန္ဓာပေါ့ဗျာ ဘာခန္ဓာတော့မေးတော့ဝေဒနာခန္ဓာပေါ်မဆွနိုင်ဘူးလားဒါပြန်မိမိခန္ဓာကိုမိမိမရှိပဲထားလို့ရှိရင်ဖြင့်ကဲဝေဒနာခန္ဓာတယောက်ဝေဒနာခန္ဓာတစ်ခါတစ်တယောက်သေးသွားတယ်ဝေဒနာခန္ဓာသေးတာမရှိမိတဲ့ပုဂ္ဂိုလ်ဖြင့်ဝေဒနာဖြစ်เสียတဏှာဆိုတဲ့တခါတစ်တယောက်ပေါ်လာပေါ်လာဘူးလားတဏှာဆိုတဲ့တခါတစ်တယောက်ဖြတ်ဆိုဖြစ်ပြီးချုပ်သွားတာကိုနောက်က ဥပဒနာမဲ့မလိုက်ပြန်ဘူးဆိုရင်ဥပါဒံတကာတတယောက်မပေါ်လာဘူးလားကိုယ်ခန္ဓာဆက်တံနော်သူများခန္ဓာဆက်တာလားဒါခန္ဓာကြီးပဲမှတ်ပါခန္ဓာပရိစ္ဆသမုပ္ပါလို့လေးစားစွာမှတ်ပါကဲဥပါဒံခန္ဓာလဲတကာဦးတို့ကမရှိမီတကာကျွဲတို့ကမရှိမီဘာခန္ဓာနဲ့သူလာအောင်မယ်ဒီလိုမဆိုးနဲ့တော့ကံခန္ဓာနဲ့အသက်ရှင်မယ် ဘောကျကံသင်္ခါရခန္ဓာဟုတ်ဗျာကံခန္ဓာနဲ့အသက်ရှင်မယ်လို့မဆိုနိုင်ဘူးလားကံကံခန္ဓာကလည်းချုပ်ပြောက်သွားပြန်တော့ဒကာဓမ္မတွေကအင်းစားရှင်တဲ့အင်းအိတ်ရှင်တဲ့ထိဏမိတ်တာစိတ်ကလေးပေါ်လာတယ်ဆိုပါဦးကံခန္ဓာနေလိုက်တော့ထိဏမိတ်တာလေးပေါ်လာတော့ထိဏမိတ်တာကထားလိုက်ပါတော့လောဘလည်းထိဏမိတ်တာဖြစ်နိုင်တယ်ဒေါသလည်းထိဏမိတ်တာဖြစ်နိုင်တယ်ကဲဒေါသပဲထားလိုက်ပါတော့ အိတ်ရှင်တဲ့ခါကြလို့ရှင်ပြအိတ်ရှင်တဲ့ဒေါသလေးကပေါ်လာနုတဲ့ဒေါသလေးပေါ့ဗျာအဲ့ဒီဒေါသလေးကိုတခါကြွယ်ကအရင်တော့အိတ်ရှင်တဲ့ဒေါသလေးနဲ့သူအသက်ရှင်နေဒါလေးကဖြစ်ပြီးချုပ်သွားတော့အိတ်ရှင်တဲ့ဒေါသနဲ့အသက်ရှင်နေတဲ့တခါကြွယ်တယောက်ပေးပြီးဆိုကြတယ်အဲ့ဒါကိုမရှိမိပါဘူးဆိုတော့ဒုက္ခနောက်ကနေပြီးဒီကလာဒေါသကမလိုက်ပဲဘူးအဲ့ဒီဒေါသလေးနဲ့အသက်ရှင် ဒေါသလေးလေးချုပ်သွားပြန်တော့မရှိမိဘူးဆိုရင်တောကနဲ့အသက်ရှင်နေတဲ့တကားကျွဲသဘောကျနောက်ကြလာတဲ့ခါအိဆံတော်မရလို့စိတ်များပြက်ပါဘောကွာဆိုပြီးမြေကြီးငယ်များကြလာသေးတဲ့ခါပရိဒေဝနဲ့အသက်ရှင်နေတဲ့တကားကျွဲဆိုနိုင်မဆိုနိုင်ဒါဖြင့်သူများခန္ဓာလားကိုယ်ခန္ဓာတွေလားအဲ့ဒီကိုယ်ခန္ဓာကိုအလယ်ကနေညာနဲ့မဖြတ်လို့ရှိရင်နောက်ခန္ဓာရမယ် ရှေးခန္ဓာကိုဝိပဿနာ မရှိနိုင်ရင်နောက်ခန္ဓာရမယ်ရှေးခန္ဓာကိုဒါဖြင့်ဒကာရမတို့ရှေးခန္ဓာဝိပဿနာမရှိနိုင်ရင်ဒကာကျွယ်ပါတဲ့ဒါဖြင့်ဒကာရမတို့ဝိပဿနာဒီရှေးခန္ဓာရှုရသည် ရှုတာကမဉဏ်ပဲဝိပဿနာမဲ့ပဲ ဘယ်နဲ့ကြောင့်ဥပဒနာမဲ့ဆရာဘုန်းကြီးကရောဖရာကရောရှုခိုင်းပါလိမ့်မလဲဥပဒနာမဲ့ရှုစမ်းပါကွာရှုစမ်းပါကွာခိုင်းရတော့ဆိုတော့ခမည်းတော်ပဲဖြေထွက်ပါပြီထွက်သေးဘူးလားအဲနောက်ခန္ဓာဒုက္ခသစ္စာကြီးကိုမလအောင်လို့လုပ်နေရှင်းမလားဘာလုပ်နေတာပါလဲနောက်ခန္ဓာဒုက္ခသစ္စာကြီးမလအောင်လုပ်နေတာဆိုတာသိကြပါလားဒါဖြင့်တို့ နိဗ္ဗာန်ဆိုတာဒီဒုက္ခငြိမ်းတာနိဗ္ဗာန်တဏှာသိမ့်တာနိဗ္ဗာန်ဆိုတော့ဒီဥပဒနာမှာမရှိဘဲနဲ့နောက်ဝေဒနာပြည့်စရာတဏှာလာခြင်းလာမယ်အိတ်ရှင်လာကြီးရဲ့ဆိုတဲ့တဏှာကိုဒီတဏှာတွေကချုပ်ပါတဏှာမချုပ်တော့တဏှာနောက်ကနေပြီးဥပါဒံကံသာရိဒရာမရဏတွေကိုမလာဘူးဒါတွေကိုချုပ်ပါဒါဖြင့်ဒကာရမတို့သမှုရိယသစ္စာရောဒုက္ခသစ္စာရော ဝိပဿနာဉာဏ်မဝင်ခဲ့တော့ချုပ်ပါမယ်။ဒါပြန်သစ္စာနှစ်ပါးဝိသစ္စာနှစ်ပါးမချုပ်ကြတဲ့ကတရားဓမ္မတို့ဒီဝိသစ္စာနှစ်ပါးကိုယ်ပိုင်ပစ္စည်းဖြစ်ရတော့မယ်။မဖြစ်ရပါဘူး။အဲ့တော့နိဗ္ဗာန်ဆိုတာဘာပါလိမ့်မလို့ဆိုတော့ဝိသစ္စာနှစ်ပါးပြအောင်လုပ်တဲ့အလုပ်ဟာနိဗ္ဗာန်ရောက်တဲ့အလုပ်။ရှင်းမလား။ဘယ်လိုမှတ်ထားလိုက်မလဲ။ ကဲတော့ပြန်အိတ်ရှင်တဲ့စိတ်ကလေးကိုဒကာကျော်ကဖြစ်ဖြစ်ရှုလိုက်လေဗျာဒုက္ခစိတ်ကလေးဖြစ်ဖြစ်ရှုလိုက်ဖြစ်ဖြစ်ရှုလိုက်တော့မက်ကဝမ်းမလာဘူးလားအဲရှိကဖြစ်ဖြစ်ရှုတာကမက်ဖြစ်သွားရောအဲနောက်သမှုရိယနဲ့ဒုက္ခလာသေးလားဟာဝတ်သစ္စာနှစ်ပါးလုံးပြသွားပြီဒါဖြင့်ဒီပုဂ္ဂိုလ်ဟာဝိုးကျွတ်တဲ့ပုဂ္ဂိုလ်ဆိုရင်ကိုဘယ်နဲ့ဆိုကြမလဲ အင်းဟိုဘလူကချွတ်ပေးပါလိမ့်မလဲလို့အမေထုတ်လိုက်ဒီမင်းညာဝင်လို့ချုပ်သွားမင်းညာမဝင်ဩဒါဖြင့်သက်သေသာရကခိုင်လုံလာကြီးလားဆိုတာကိုလည်းအခုအစိတ်စိတ်ပြလိုက်တဲ့ဖြင့်ဒကာသက်တို့ရှင်းတော့သက်သေသာရကခိုင်လုံပါရဲ့ခိုင်လုံပါဗျာအမတန်ခိုင်လုံပါတယ်ဒကာဓမ္မတို့ပြတ်ပုံတောက်ပုံရောမသေးကြဘူးလားမသေးပါဘူးဗျာဒါဖြင့်ဒကာဓမ္မတို့ ဝိပဿနာလုပ်တဲ့အထဲမှာလဲမူလကပြောခဲ့တယ်သမထပါသွားပြီဆိုတာလဲသိကြတယ်သမထမပါခဲ့သေးရှိတော့ဖြစ်ပျက်စီကိုညာကတဲ့လို့မရဘူးသမထမပါခဲ့တော့ဒါဖြင့်ဖြစ်ပျက်စီကိုညံတဲ့တဲ့ပုဂ္ဂိုလ်ဖြင့်သမထနဲ့ဥပဒနာတွဲလို့တဲ့သွားတယ်မတွဲရဩဒါဖြင့်အလုံးမှန်သာသနာတွင်ကံရှိဘုံရှိတဲ့ပုဂ္ဂိုလ်တွေမို့ ဆရာကောင်းသမားကောင်းနဲ့အခါကောင်းမှလာကြုံတဲ့တွေ့ဒကာကျွေးဝတ်သစ္စာနှစ်ပါးပြတ်တာလဲသေချာသွားတယ်ဝတ်မှကြွရပါလို့ဆိုလို့မကြွဘူးနော်အခုကြည်စံမဝင်လိုက်တော့ဝတ်ကြွသွားတာမြင်လိုက်ဘူးလားကိလေသာဝကမ္မဝဥပကဝဘယ်နဲ့နေတော့ဩဒါဖြင့်ဒကာဓမ္မတို့ဝိဝတ္တကုသိုလ်ဆိုတာဝိပဿနာရှုတဲ့ကုသိုလ်ဆိုတာ ဘုဒ္ဓကုသိုလ်ဆိုတာအဲခါကြောင့်ဒါနပြုတာတောင်ဝိပဿနာခြံရမအမြတ်ဆုံးလို့ဆိုထားအင်္ဂုတ္တပါဠိတော်မှာဒါနပြုတာတောင်မှဥပဒနာခြံရမတဲ့ဘာဥပဒနာကုအောင်မပေါ့ဗျာသီလဆောက်တည်ရောဒါဖြင့်ဘုဒ္ဓဖြစ်ခြင်းလို့ရှိရင်ဖြင့်ဝါဝတ်သုံးပါးကျွတ်ခြင်းကြလို့ရှိရင် ခမည်းတော်ခန္ဓာကြီးအဆက်ပြတ်ကျင်ကြလို့ရှိလျင်ဆိုတာနဲ့ဝတ်သုံးပါးကျွတ်ကျင်ကြလျင်ဆိုတာနဲ့ထူးသေးရဲ့သေချာမှတ်ပါသေချာမှတ်ပါနော်ဝတ်ကျွတ်ကျင်လို့ရှိလျင်ဆိုတာနဲ့ခမည်းတော်ခန္ဓာကြီးကိုယခုအဆက်ပြတ်တဲ့မဉ္ဇဉ်ဝင်လျင်ဆိုတာနဲ့အတူတူပဲဘုရားကျော်နေရကြဒါဖြင့်သူ့ဟာသူ့ဘောကကြည့်ရမှာလားကိုယ့်ဟာကိုရှုတဲ့ဉာဏ်ဝင်ရမှာလား ဒါဖြင့်ဝတ်ကြွရပါလို့ဆိုလို့မကြောရှုတဲ့ညာဝင်ရင်တော့ဒါဖြင့်ဒကာရမတို့အပြောနဲ့မပေးစီနဲ့အလုံးနဲ့ပေးအောင်လုပ်သဘောပါလားအပြောနဲ့အလုံးနဲ့အလုံးနဲ့ပေးအောင်လုပ်ပါဆိုတော့ကိုယ်ခန္ဓာရဲ့စိတ်ရှင်တွေဝေဒနာရှင်တွေကိုလာတိုင်းလာတိုင်းရှုရင်ဖြင့်နောက်ကလာမဲ့ဝတ် ဆိုတဲ့ပရိစ္ဆသမုပ္ပါဒကာအောင်တို့ပြတ်မပြတ်စဉ်းစားကြသိကြကြအဲပြတ်တယ်လို့ဆိုကြတဲ့ကိုကဒကာဓမ္မတွေကစဉ်းစားတာပေါ့ဝုတ်ပြတ်တယ်ဝုတ်ပြတ်တယ်ဆိုတာဒီမိမိလုံးလပြောကနဲ့ဖြတ်ရတာဖယားကလာဖြတ်ပေးလို့လေမရပါဘူးဖယားကပဲလာဖြတ်ပေးနိုင်လိမ့်မလို့ဒကာဓမ္မတွေခန္ဓာ ကိုယ်တန်တာမှာဝတ္တန်ကြီးစင်နေတာကကိုယ်တန်တာမှာစင်တာဖះဖြတ်လို့မရဘူးမှန်ပါဗျာစင်တာဘယ်နဲ့တော့ကိုယ်တန်တာမှာစင်တဲ့ဝတ္တန်ကြီးကိုတကားအောင်တို့တကားကျွဲတို့စဉ်းစားစမ်းဖះကလာဖြတ်လို့မရပါဘူးအဲဖြတ်တဲ့နီးပေးပေါ်ရတာဖះဖြတ်ဖို့ရအလုပ်လုပ်ရမှာမိမိဖြတ်ဖို့ရနီးပေးတာကဖြတ်ဖို့ရအလုပ်လုပ်ဖို့ရက သဘောကျဒါဖြင့်ဘုရားကိုယ်ကလုံလောက်ဒကာဓမ္မတွေနောက်သူများပြောလဲလွယ်အောင်ကိုယ့်အကိုယ်လည်းယုံကြည်လုံးနဲ့ဆုံးဖြတ်ချက်ချနိုင်အောင်သာတော်ရာဟုလားရာဟုလောဝါရတုံရာဟုလားကျင့်ဖို့တုတ်ပေါ့ဗျာရာဟုလားကျင့်ဖို့တုတ်ကိုဟောရမဟောရဟောရပါဘူးဒကာကျမဟောရဘူး ဘာဖြစ်လို့ရာဟုလကျင့်ဖို့တုပ်ကိုဟောရပါလိမ့်မလို့ဆိုတော့ရာဟုလပြိစ္ဆာသမုပ္ပါခန္ဓာကြီးကိုဖျားဖြတ်မပေးနိုင်လို့မင်းရတာတဲ့မင်းကငါဟောထားတာနဲ့ဖြားกว่าမဆိုဘူးလားငါဟောထားတာနဲ့မင်းဖြားกว่าဆိုတော့ तू ဟာ तू ဖြားရရှာဒါဖြင့်ဖြတ်ဖို့ရနီးပေးတာဒီဖရာကြီးအလုပ်ဖြတ်ဖို့ရအလုပ်ကမိမိအလုပ်ဆိုတာသေချာကြ အဲ့ဒီမှာဒကာရမတွေကရှင်ဗျာဘုရားတူတူနဲ့နိဗ္ဗာန်မဲ့ဖို့ပြကြီးရောက်ရပါလို့အေးရှင်ဗျာသူ့ကောင်းမွန်ကောင်းပေးသနာတော်မူပါအမှန်တော့များတောင်းနေသေးသွားတောင်းရင်ငါရာဟုလောရာဟုလောဝါဒတုတ်လို့ငါမဟုတ်ဘူးกว่าတောင်းမပြောလိုက်ရင်ကံကောင်းသဘောကျကိုဟာကိုဖျားလို့ပြောတာငါတော့နေတော့ပြေးမယ်ချက်တော့မင်းတို့ဘယောကနဲ့ မင်းတို့ဖြတ်ကြဆိုတာတကအောင်သေးကြပါလားသေပါပါဒါဖြင့်ဒကာဓမ္မတွေကသာကိုသမီးအာကိုဟုတ်လားအင်းမိမိညာလေးလက်လျှော့ထားဆိုလို့ရှိရင်တကကြွမရပါလားမရပါဘူးသဘောပါကြအင်းဒကာဓမ္မတွေကပြီးအရေးကြီးတဲ့အခါဆင်းရဲကလဲသေးသားတွေအာကိုရလုပ်နေရတော့သကိစ္စပြုနေရတာနဲ့ပဲသကိစ္စပြုနေရတဲ့ကိုယ်ကိစ္စဒုက္ခရောက်တာပေါ့မှန်ပါပါ မိကိစ္စမျောလင်းနေရတာနဲ့ကိုယ်ကိစ္စပါတော့ဒါဖြင့်သူကိစ္စကိုရောကိုယ်ကတတ်နိုင်ရလားကိုယ်ကိစ္စရောဘုရားကအတ္တရာတနောနာတော့မိမိသဏ္ဍာန်မဲ့ကံကိုသာမိမိအားကိုးရမယ်လို့ဟောထားတာရှင်းသားပဲမရှင်းဘူးလားအဲ့ဒီရှင်ကြီးကိုရတယ်ပြီးဒီကလာသူတို့ကိစ္စကြောင့်အင်းသူတို့ပြီးလေကိုပြီးတာပေါ့လို့မြန်မထင်လိုက်ပါနဲ့ထင်မယ်ဆိုရင်ရာဟုလောဟာရတုတ်ကိုသွားကြည့် ရာဟုလောဝါဒသုတ်ဆိုရယ်ရာဟုလာကြံ့ဖို့ကြံ့ဖို့သုတ်ဘုရားကဘယ်နဲ့ကြောင့်ဟောပါလိမ့်မလဲသူထမ်းခေါ်သွားပါလားနိဗ္ဗာန်ကိုဟောနိုင်ရလားမခေါ်နိုင်တော့ဘာဟောရတော့ရာဟုလောဝါဒသုတ်ဟောတော့ရာဟုလောဝါဒသုတ်ဆိုရယ်မင်းဒါကြင့်ဒါကြံ့กว่าဒီလိုရှုกว่าဒီလိုမဲ့သွင်းกว่าဓမ္မမေခန္ဓာရှေ့ပိုင်းတော့ဝင်ပြတ်သွားမယ်သဘောကျရှေ့ပိုင်းကပြတ်တယ်လေနိဗ္ဗာန်နောက်ပိုင်းကပြတ်တယ်လေ အဲရှေ့ဘင်းကပြတာကခန္ဓာရှိတော့မြင်ရတဲ့နိဗ္ဗာန်နောက်ပိုင်းကပြတာကခန္ဓာမရှိမှရမယ်အနုပါရိသေသနိဗ္ဗာန်အဲ့ဒီနိဗ္ဗာန်တစ်ခုကိုဒကာရမတွေကဉာဏ်နဲ့စဉ်းစားလိုက်တော့မှအော်ဒီနိဗ္ဗာန်တစ်ခုကိုမဲ့ဝယ်မှရတကူဒကာကျော်ပေါ်လားမဲ့မဝင်ရင်ရှေ့ပိုင်းနိဗ္ဗာန်လည်းရပါမလားအဲနောက်ပိုင်းနိဗ္ဗာန်ရော ကောင်းပြီဒါဖြင့်ဒကာဓမ္မတို့မူလတရားပြန်ကောက်တော့ဩသမထမပါပဲနဲ့လေသမထကြီးတက်တက်မတည်တောင်ပဲနဲ့လေဝိပဿနာရဲ့ပါတဲ့သမထနဲ့နိဗ္ဗာန်ရနိုင်တယ်ဆိုတာကောင်းကောင်းသိကြသွားပြီမသိကြဘူးလားအဲ့ဒါကြောင့်အပင်မခံပြီးဒီကရသမထကြီးကမူတည်မနေပါနဲ့ဆိုတာကိုဖြင့်ကန့်ကွက်လိုက်ပါလေနေရာကြ ကောင်းပြီဒါဖြင့်ဒကာရမတို့ဝိရုဒ္ဓသေသာရကထုတ်ပြီးခိုင်လုံပရိစ္ဆသမုပ္ပါပြကြဆိုတော့သံယုတ်ပါဠိတော်မှာလာသည်ဆိုတော့ကိုတော်တိုင်းဟောကြသွားတာပေါ့ဗျာသံယုတ်လို့ဆိုတော့ပြီးတော့ပါဠိတော်ဆိုတာတော်ဆိုတာဘုရားဟောတော်မူတာသုံးတယ်ဘုရားကိုယ်တော်ရင်ဟောတော်မူတာသုံးတဲ့တွေ့ဒကာဓမ္မတို့သေသေးချာချာ ယုံယုံကြည်ကြည်လေးလေးစားစားနဲ့သူပြောတဲ့အတိုင်းလုပ်ပါတော့မယ်ဆိုတဲ့ဂရိကိုဖြင့်ကိုယ်ခန္ဓာထဲမှာမြဲမြဲဆွဲဆွဲထားဖို့အရေးဟာကိုယ်ရေးပါပဲလို့မှတ်ပါကောင်းပြီဒါဖြင့်ဒကာဓမ္မတွေအရင်ဒကာဓမ္မတွေချွတ်နာဘူးမှာအခုနောက်လာတဲ့ဒကာဓမ္မတွေကမနာရသေးဘူးဒကာဓမ္မတွေဥပဒနာရှုတယ်ဆိုတော့သူများပြိဿသမုပ္ပါခန္ဓာကိုဖြတ်တာလား နိမိပရိစ္ဆသမုပ္ပါခန္ဓာဖြတ်တာလားမေးလိုက်ဒါမြဲမြဲမှတ်ပါနော်ဝိပဿနာရှုတယ်ဆိုတော့သူများပရိစ္ဆသမုပ္ပါခန္ဓာကိုဖြတ်တာလားမိမိခန္ဓာကိုဖြတ်တာလားသူများဒုက္ခဆက်ဖြတ်တာလားမိမိဒုက္ခဆက်ဖြတ်တာလားမိမိခန္ဓာဒုက္ခဆက်နော် သူများသဏ္ဍာန်ရှိတဲ့ကိလေသာကို ဖြတ်တာလားမိမိသဏ္ဍာန်ရှိတဲ့ကိလေသာကိုဖြတ်တာလားဟောသိကြပြီနော်ဒါဖြင့်ဒီတရားက အမျှပေးလို့မရဘူးလို့မှတ်အမျှပေးလို့မရဘူးလို့မှတ်ပါအမျှဆိုတဲ့ဥစ္စာမျှယူကြဆိုတော့တဝက်စီမကြဘူးလားကိုဖြတ်နေတဲ့မညာသူ့ပေးလို့မရဘူး ရပါသူရှုရင်ဒုက္ခနာဒုက္ခနာပြမှာပဲသာမန်များပဲရှုရင်သာမန်များရှိတဲ့ခန္ဓာဒုက္ခသစ္စာကိုသာမန်ပြတ်တယ်ယောက်ျားကဥပဒနာရှုရင်ယောက်ျားကပြတ်တယ်မင်းနဲ့ငါနဲ့ဘဝကံတူကြူပေးဒီဘဝမှာလည်းပစ္စည်းတူကဲမင်းဒီကားလို့ရှင်မေ့ရစေသတိဖိုးရစေသတိမဖြစ်ဘူးဖြစ်ပါမလားမဖြစ်ပါဘူးဆိုတာသိကြမလား ဘာကြောင့်လဲဆိုတော့ကိုယ်ဝန်ထဲမှာပေါ်တဲ့ဟာရိယဝတ္ထုပေါ်မှာပေါ်တဲ့မဂ္ဂင်၅ပါးကဟိုဓမ္မဝန်ထဲမှာမပေါ်နိုင်ဘူးဓမ္မဝန်ထဲမှာပေါ်တဲ့မဂ္ဂင်၅ပါးဖြတ်တရားကတက္ကသဏ္ဍာန်ပေါ်နိုင်ရလားဒါပြန်ကိုယ်ပရိစ္ဆသမုပ္ပါသူများဖြတ်လို့မရကိုယ်ဖြတ်မှကိုရမယ်ဆိုတာသိကြပါလားရှင်းပြီနော် နည်းနည်းလေးတက်တဲ့သာရကလုံလောက်အောင်ပြပြရှင်သေးတယ်တဲ့ဒကာဓမ္မတို့သူတိမပရပိုက်ကြီးကိုမထုတ်ခင်နော်ဟုတ်တယ်ဒကာဓမ္မတွေကြားတဲ့စိတ်ကလေးပေါ်တယ်သာယအတန်လေးကြားတဲ့စိတ်ကလေးပေါ်တယ်ထားပါဒီဘက်ကသာယအတန်လေးကြားတဲ့စိတ်ကလေးပေါ်တယ်ကြားတာနဲ့ပဲဒကာဓမ္မတို့ကြားပြီးဒီကလာအင်းငါသားလေးပါလားဆိုတဲ့ခင်တဲ့ဒိဋ္ဌိတဏှာလာလိုက်ကြားတာကတော့ကြားစိတ်ပဲ အင်းငါသားလေးပါလားဖြစ်သွားမဖြစ်ဘူးလားငါသားလေးပါလားလို့ဖြစ်သွားတဲ့ကောငါသားဆိုတော့ဒိဋ္ဌိနဲ့တဏှာတော့ရောက်ဝင်မလာဘူးဒါပြန်ဒိဋ္ဌိတဏှာဖြစ်เสียဥပါဒံဥပါဒနာဖြစ်เสียကမ္မဘဝဖြစ်เสียဓာတိဓာတိဘဝပရိစ္ဆသမုပ္ပါဒါပြန်ဥပြတာကဒကာဓမ္မတို့အတန်လေးကြားတာကလည်းဒကာသစ်ပဲငါသားလေးလှုပ်လိုက်တာကော ဒကသစ်ပဲစကြည့်ပါအာထုတ်တဲ့သွားကျင်လာခြင်းနဲ့သားရှိသွားကျင်လာခြင်းနဲ့ကာယကံဒကသစ်ဝစီကံဒကသစ်မနောကံဒကသစ်ဒါနဲ့သက်ရှင်နေတယ်ဆိုလွယ်ပါဒါပြန်ဒကသစ်တယောက်ဒကကျွဲတယောက်ဒီအသံလေးတစ်ခုကြားရင်ဒကကျွဲတယောက်ပေါ်ဤကြားတဲ့ဒကကျွဲပေါ်တယ်ငါသားလုပ်တဲ့ဒကကျွဲပေါ်တယ် စွဲလန်းတဲ့တကကျွဲပေါ်တယ်အာထုတ်တဲ့တကကျွဲပေါ်တယ်ဆိုတော့သိကြပါလားဒါဖြင့်အတန်လေးတစ်ခုကိုကြားလိုက်လို့ရှင်ကြားတဲ့တကကျွဲတရားငါသားလုပ်တဲ့တကကျွဲစွဲလန်းတဲ့တကကျွဲအေးအာထုတ်တဲ့အဲပွေခြင်းဖြည်ခြင်းဟုတ်လားမနှောတဲ့ကမကောင်းတဲ့ကလေးငုံနေတာဘယ်သူမှမကြည့်ကြဘူးလို့မနှောတဲ့ကလည်းပြောရင်ပြောတဲ့တကကျွဲတရားမလာဘူးလား အဲ့တော့ကံမြောက်မသွားသေးဘူးလားဂိုင်းဒါဖြင့်ကလေးတယောက်ကအော်တန်ကိုကြားလို့ရှိရင်ဖြင့်ကံမြောက်သွားသည့်တန်ဆိုတော့ကြားတဲ့တကားကျွဲငှက်သားလုတ်တဲ့ကံမီးလုတ်တဲ့တကားကျွဲဆွဲလန်းတဲ့တကားကျွဲဟုတ်လားစိတ်ထဲမကောင်းတဲ့တကားကျွဲဘယ်နှယောက်ရှိတော့၄ယောက်ရှိသွားတော့ဒီ၄ယောက်ဒီကားလို့ရှင်ကံမြောက်သွားပြီလို့မဆိုရဘူးလား သင်ကံမြောက်သွားလို့ရှိရင်တော့ဖြင့်တဲ့ဒကာဓမ္မတို့ဒီကံကိုမမြောက်ဘယ်နဲ့လုံးကြမလဲဆိုတာဒကာဦးမေကွန်းထုတ်ကြတယ်မေကွန်းမထုတ်ရပဲဘူးလားကောင်းပြီမေကွန်းထုတ်တဲ့အခါကျတော့ဒကာဓမ္မတွေကံမမြောက်ရှင်လို့ရှိရင်ကံရှိကဖြားယုံမရှိကံမမြောက်ရှင်လို့ရှိရင်ကံရှိကဖြားရမယ်ဆိုတော့ကြားတဲ့စိတ်ကလေးကြားတဲ့ဒကာကျွယ်ကို မဉ္ဇဏ်၅ပါးနဲ့ဥပဒနာသမာဓိပညာနဲ့ရှုလိုက်တာပေါ့ကြားစိတ်ကလေးကြားစိတ်ကလေးရှုလိုက်တော့ကိုအင်းကြားစိတ်ကဖြစ်ပြဲအင်းရှုတာကမက်ဖြစ်တယ်အဲ့ဒီတော့တခါကြားတဲ့တခါကျွဲတယောက်တော့ကိုယ်သေးသေသွားပြီအင်းယခုမက်နဲ့အသက်ရှင်နေတဲ့တခါကျွဲတယောက်မရှိဘူး ထိုကဲ့သို့ရှိပြီးနေတော့ဒကာသစ်တို့ဒကာအောင်တို့ကစဉ်းစားပြီးညာနဲ့ကြည့်လိုက်တော့မှအခုပြစ္ဆုတ်ပံပဋိစ္စသမုပ္ပါဖြတ်ပြနေတော့ဩငါမီးဆိုတာလေးလာသေးရဲ့မှန်ပါဗျာဆွဲလန်းတာလေးကောမှန်ပါဗျာစိုးရင်ကြောင်းရသွားကြင်ပွေ့ကြင်တာလေးကောမှန်ပါဗျာဩဒါဘယ်သူဖြတ်ပလိုက်တာပါလိမ့်မလဲဒကာကျွေးဆိုတော့မဲ့ဖယ် ဒကာဓမ္မတို့ဘယ်နဲ့ဆိုပါ့မက်ကဖြတ်လိုက်တော့ဩသူများစိတ်စဉ်သူများခန္ဓာရှင်ဖြတ်တာလားမိမိခန္ဓာရှင်ကို မကောင်းမှန်းသိလို့မိမိဖြတ်တာလားအဲမိမိခန္ဓာရှင်မိမိစင်သွားရင်မကောင်းတော့ဘူးဆိုတာသိတာနဲ့ဒကာဓမ္မတို့ဆရာဘုန်းကြီးအကူညီနေရပြီးကြလားခင်ဗျားတို့ဖြတ်လိုက်ပါတယ်ဒကာအောင်ကျေနပ်ပလား ဒါဖြင့်ဒီလိုမဖြတ်တဲ့တရားဓမ္မတွေဖြင့်ဘယ်နဲ့နေကြမလို့အိုဘယ်နဲ့မနေဘူးကံမြောက်သွားပြီမဆိုနိုင်ဘူးလားကံမြောက်သွားတော့သေသေးချမ်းမဲ့နိုင်ကာမဘဝဖြစ်เสียသွားပြီတော့အပေဇာတိဘောဒိဋ္ဌာဇာတိဘောဒါကကျွတ်တပြန်ဘာပြောကြရှင်းမိနော်ဒါဖြင့်ဒကာရမတို့ကိုယ်တန်တရားဆက်တာလဲ ကိုယ်ခန္ဓာကနေဆက်တာကိုယ်တန်တရားဖြတ်ခြင်းလဲကိုယ်တန်တရားကိုကိုညာနဲ့ဖြတ်ကိုယ်တန်တရားဆက်ခြင်းကိုညာမဝင်နဲ့ကိုယ်တန်တရားမဆက်ခြင်းကိုညာဝင်ပါရှင်းမလားဒါဖြင့်ရာဟုလောဝါဒသုတ်ဆိုတာသဘောကျသွားပြီကြသေးဘူးလားအင်းရာဟုလာကိုဘုရားကဖြတ်မပေးနိုင်လို့မင်းအမင်းဖြတ်လို့ဟောတဲ့သုတ်ပဲမှန်ပါဗျာ ရှင်းမလားမင်းအမင်းဖြတ်လို့ဟောတဲ့တုတ်ဖဲဆိုသဖြင့်ဒကာကျော်ရေသိကြပါလားဒါကြောင့်ဒကာကျော်တို့မှာသာဖတ်၃ယောက်ကြီးနဲ့ရှိကြတယ်ကိုလုံးမကိုရမှန်တော့ဘ ᱹ ဘ ᱹ အကူညီနဲ့ပြင်မရဘူးဆိုတာဆုံးဖြတ်ရချပါဘ ᱹ ဘ ᱹ အကူညီနဲ့တော့မရပါဘူးသာမင်းမိဘကလည်းသာသမီလေးတွေကိုစည်းပြီးရှိစားဖြင့်နင်တို့လားငုံထားပါရဲ့ဆုံးမလဲအပြောတော်မှ အပြောသာမှတ်ပါဘယ်နည်းနဲ့မှဒီဥစ္စာဒီကားလို့ဆိုရင်ဒုက္ခကင်းအောင်မလုပ်နိုင်ဘူးအမေအမေဒုက္ခကိုအမေညာနဲ့ဖြတ်သာဒုက္ခကိုဘာဖြစ်လို့ပရိစ္ဆသမုပ္ပါကတရားရှိကူဒုက္ခန္တာပရိစ္ဆသမုပ္ပါကတရားမိမိခန္ဓာပရိစ္ဆသမုပ္ပါကတရားပဲဆိုတော့ညာကလည်းတရားရှိဖြစ်သိကြပါလားကဲဒါဖြင့် တရားဓမ္မတို့ယခုဒီပရိစ္ဆသမုပ္ပါရှေ့ဘင်းကနေပြစ္ဆုတ်ပံပရိစ္ဆသမုပ္ပါယခုဖြစ်စေပရိစ္ဆသမုပ္ပါပြလိုက်ပါတယ်ကလေးကအတန်လေးကအော်လိုက်တယ်နော်အဖိုးဖွားကဘာဖြစ်လဲကြားကြားတဲ့နေရာနောက်ကမက်လိုက်ရင်လိုက်ပါကြားတဲ့ကလေးဖြစ်ပြရှုတာကမဲ့နမလို့ရှိရင်ဖြင့်ငါမီဘာဖြစ်ပါလိမ့်မလို့လာပြီလာပြီဒိဋ္ဌိတနာမလာလေဘူးလား ငါမိပါဖြစ်ပါလိမ့်မလို့ငါဖြစ်တော်တာပဲမလားပဲဘုလားငါကလည်းဒီကလေးကြောင့်နားလဲတာမဟုတ်တော့ဆိုတော့ဝစီကံတွေကလာကုန်သဘောကျအဲ့ဒါတွေကဒကာဓမ္မတွေကြားတိုင်းကြားတိုင်းခမည်းတော်ဟာဒေဝနှခမ်းကြီးရောက်ရောက်သွားတယ်ဆိုတာကိုယိမ့်ပြီဗလားကြားတိုင်းကြားတိုင်းပဲရောက်သွားပါ ဒေနခံရောက်တယ်ဆိုတော့ဘုန်းကြီးကကြီးကျယ်လိုက်တာလို့ခမည်းတော်ကဆိုလိမ့်မယ်ဒေဝရောက်ကြောင်းကံမြောက်သွားလို့ပြောတာရှင်းမလားဘယ်ရောက်ကြောင်းတို့ကမ်းကြောင်ကြတာမဟုတ်လားအဲ့တော့ဒေဝနှခန္ဓာရောက်သွားတယ်ဒေဝတွေကတော့သေမရောက်မှာပေါ့ဗျာအခုတော့ဒေဝနှခန္ဓာရောက်ရောက်မသွားဘူးလားအဲ့ဒါခမည်းတော်ကအပြစ်ရှိတယ်လို့မထင်ပါဘူး အပြည့်ရှိတယ်လို့မတင်ပါဘူးတခါပြောတော့ငကိုကငကိုကအခုတော့ပြင်ကြားတာလေးကို ရှုမှာပဲဟေးမရှုလို့ရှိရင်ငါမီးပါဖြစ်ပါလိမ့်မလို့လာလိမ့်မလားပဲဟုတ်လားငါမီးဆိုတဲ့ဥစ္စာတက္ကရာဒိဋ္ဌိဒိဋ္ဌိဆိုတာဒိဋ္ဌိတသံယုတ်တံလောဘတက္ကတံပဲလောဘနဲ့ဒိဋ္ဌိနဲ့တွဲဝင်တာဒါကြောင့်လောဘဒိဋ္ဌိတွဲတဲ့အတွက်ဒိဋ္ဌုပါတဏှာလည်းပါသောကြောင့်တဏှာပြည့်စရာ ဥပါဒနာဖြစ်เสียဩကာမဘဝဆိုတော့ဒေဝတခန်းရောက်ကာမဘဝဆိုတော့ဘယ်ရောက်လို့ကဲကာမဘဝပြီးတော့ကံကုံတော့ဒီနာသုတိလေးကြပြီသေလိုက်ကြတယ်သေလိုက်ကြတော့ဒီကံရောက်နေတဲ့ပုဂ္ဂိုလ်ကဒေဝလေးရောက်ရှင်းမလားဒါဖြင့်ဒကာရမတို့ဒီနေ့ဒေဝနှခမ်းဘယ်နှခါရှောက်ကြကလေးလို့ဒကာကျော်မေးရင် မရေပဒနာအောင်ဘာဖြစ်လို့လဲဓမ္မသေတော့သွားတတ်အောင်လို့လမ်းဖို့အောင်လုပ်ထားရတယ်အတိတ်ကဒီရောက်မနေဘူးလားရောတော်တကားကြွယ်တာလူတိုင်းတလောက်မသိဘူးလူတိုင်းမသိဘူးလူတိုင်းသာမသိတယ်ကံကတော့တကားအောင်နေမှာလားကံကတော့မနေဘူးကမ္မံတတ္တေဝိပ္ပစ္စတိကိုကံမေကံနေတတ္တေတ္တဝါတို့ဝိပ္ပစ္စတိအကျိုးပေး ဒါဖြင့်ကံရောက်ဖြတ်နိုင်တဲ့ပုဂ္ဂိုလ်ဖြင့်ကံမရောက်ဖြတ်နိုင်တဲ့ပုဂ္ဂိုလ်အကျိုးပေးရရှိသေးရဲ့ရှိပါဘူးဒါဖြင့်အခုသူကန့်ရှင်းနာကဟာတွေဒကာရမတွေအကုန်ဖြတ်ပါသဘောကျခဲ့ဒါဖြင့်ကြားတဲ့စိတ်ကလေးပါလုံးမယ်ပြည့်ပြည့်ရှိလိုက်တော့နောက်ကဒိဋ္ဌိတဏှာရောဥပါဒံရောကံရောပဲနေနေတော့အဲကျတော့ဒီဒေဥနဲ့ ဥစ္စာကွဲပြီမကွဲဘူးလားကံကိုမှမြောက်တော့ဘူးကံတွန်းကိုတဲ့ဒိဋ္ဌိတနာတို့ဥပါဒံတို့လာသေးလားအဲ့ဒါဖြင့်ဟာကြတာတော့ဗျာဖြတ်ကနေဆိုတော့တပည့်တော်ဥပဒနာကအပားမဝသေးလို့ဝါကျင့်သားမရသေးလို့မရှုတတ်သေးဘူးဆိုလို့ရှိရင်ဖြင့်နာမည်ပါဖြစ်ပါလိမ့်မလဲဆိုတဲ့စိတ်နောက်ကလိုက်ရင်လည်းရပါသေးတယ်ဒိဋ္ဌိတနာကိုဘာလို့ရမလဲ ဖြစ်ဖြစ်ရှုလိုက်တဲ့ခန္ဓာစိတ်ကလေးလည်းဖြစ်ပြီးပြတ်တာပဲလေရှုလိုက်ပြန်တော့ဥပါဒံတို့ကံတို့ရေမြောက်သေးရလားမမြောက်တော့လေကျတို့ဒီကားလေကြောင့်ဩကိုယ်စိတ်စဉ်ကိုယ်ခန္ဓာစဉ်ကြီးကိုဘုဘက်ဒုက္ခတွေမဆက်တော်မိအောင်ဖြတ်လိုက်တာပဲဆိုတာကိုပေါ်ပါလားဒါဖြင့်ကိုယ်ခန္ဓာသူများကိုယ်ခန္ဓာပြိဿသမုပ္ပါသူများဖြတ်လို့မရဘူးကိုယ်တဏှာကို သူများဖြတ်လို့မရဘူးကိုယ်ကံကို ကိုဟာကိုကြီးဖြတ်ဒါကြောင့်အတ္တရာတဏနာထောလို့ဆိုနေတယ်ခင်ဗျားတို့ကဒီလိုမယူဘူးဒကာဓမ္မတွေကဒီလိုမယူဘူးဟုတ်ဘူးလားဒကာဓမ္မတွေကဘယ်လိုယူတော့ဆိုရင်သင်္ကန်းသားကောင်းရမှာပဲအင်းကိုးစားရတယ်ချမ်းသာရတယ်ရောက်ကြများလည်းတို့တူပဲနောက်ပိုင်းကသိသိတတ်တဲ့သားမယားကောင်းရမှာပဲအင်းချမ်းသာရတယ်ကြမ်းမာရတယ်သူများကြီးပြောနေတာပဲ သဘောကျအဲသူများကြီးပြောနေတော့ဒကာဓမ္မတွေအခုသေးဖြတ်တာချမ်းသာစေချမ်းသာမှန်ရှာလိုက်တာသူများပါသေးမပါဘူးမိမိဟာမိမိပါလို့ရမယ်မိမိဟာမိမိမိမိမဲ့ကုံမိမိအာကိုရမယ်ဆိုတာမပေါ်လာဘူးလားဒါဖြင့်ဒကာဓမ္မတို့အတ္တယတနောနာထောဆိုတာသဘောကျပြီအတ္တယတယေဝမိမိအထုတ်တဲ့မတရားတွေသာလဲအတ္တနောမိမိနာထောကိုယ်ွယ်ရသည် ပရောတဘာသောသာမယနှင့်ခေမောဆရှိသည်တို့သည်နာထောကိုယ်ွယ်ရာဒီဝါတတ်နိုင်သောပုဂ္ဂိုလ်သည်ကောတိယဘယ်မှာသာလင်ဖြစ်နိုင်တော့အနီးဘုရားဟောတယ်နော်အတ္တနာဤသူရံဒေနအတ္တနာဤအတ္တနာဤဝမိမိဒီဟုသောမဂ္ဂင်တရားဤဟုသောယဉ်ကျေးမှုဖြင့်ယဉ်ကျေးမှသာလျင် ဒုံလပံရခဲ့တဲ့နိဗ္ဗာန်ကြီးကိုလပတိရနိုင်မဲခင်ရင်ယထာချားထဲမှာရှုပွားနိုင်မှရမယ်ကွာသေချာမဟုတ်ဘူးလားအဲ့ဒီမှာဒကာဓမ္မတွေကမသိတော့ဩကျွတ်တော့ဒီဘဝကံကောင်းတဲ့သားလည်းကံမကောင်းမတော့မစားမမူးမယမ်းတဲ့ပုဂ္ဂိုလ်နဲ့ရလို့တော်သေးသူတို့အာကုန်နေရတာသူတို့ကဝေဖောက်မခက်လားဆိုပြီးဒကာဓမ္မတွေအသားယူပြီးဒီကာလဂုံယူကြပါလေ ဂုံယူပေမဲ့ကိုယ်ပရိစ္ဆေသမုပ္ပါကပြတ်ပါရလားအမပြတ်လို့ရှိရင်ပြင်ကဓမ္မတို့သူများအားကိုးတဲ့ဓမ္မအတ္တဒိဋ္ဌိငါဥစ္စာဆိုတဲ့အတ္တနိယကပါလေအဲ့ဒီအတ္တနိယတောင်အပယ်ချိုက်မချပဲဘူးလားအဲ့ဒါလေးကြကြစဉ်းစားတော့မှဩဒါဖြင့်တခါကျရေကိုယ်ရေးကိုကြည့်ရမှာကိုမနဲ့ဆိုကြမယ်ကိုယ်ရေးကိုကြည့်ရမယ်ဆိုတာပေါ်ကလားကိုယ်ရေးကခန္ဓာရှင်ကြီး ကိုကြည့်ရမယ်ဆိုတာကခန္ဓာစဉ်နှစ်ခုပြတ်သွားအောင်မဝင်ရကိုရေးကခန္ဓာစဉ်ကြီးနော်ပြစ္ဆုတ်ပန်နဲ့အနာကဆက်ဆက်နေတယ်ကိုရေးကပြစ္ဆုတ်ဒီတဲ့ဥပဒနာမရှိရင်ပြစ္ဆုတ်ပန်နဲ့အနာကဘယ်နဲ့နေတော့အဲ့ဒါအနာကမဆက်အောင်ကိုရေးပါလောက်ကြမယ်ကိုရေးမခင်သွင်းပေးရမယ်ဆိုတာပေါ်ဗလားဒါဖြင့်ကိုရေးကခန္ဓာစဉ် ကိုရေးကြည့်ရမယ်ဆိုတာကမခင်သွင်းသေသေးချာချာမှပါဒီဥစ္စာလွယ်တာမဟုတ်ပါဘူးသဘောပါကြကိုရေးဆိုတာကိုယ်ခန္ဓာကြီးကတော့တခါတည်းဓမ္မတို့ပြစ္ဆုတ်ပံနဲ့အနာကဆက်နေတာပဲဒီတိုင်းကိုရေးကိုရေးမကြည့်ပဲနဲ့နေခဲ့လို့ရှိရင်တခါအောင်ပြစ္ဆုတ်ပံနဲ့အနာကဆက်မဆက်စဉ်းစားကြည့်ပါဝေဒနာကပြစ္ဆုတ်ပံတဏှာဥပါဒံကံကအနာကအကြောင်း ဘောကြဝေဒနာရောပြစ္ဆုတ်ပံနော်ဝေဒနာပြစ္ဆုတ်ပံဝေဒနာမရှုမိလို့ရှင်တဏှာဥပါဒံကံကအနာကအကြောင်းဖြစ်မဖြစ်ဒါကိုယ်ရေးကိုကိုမကြည့်ခဲ့လို့ရှင်ဖြင့်ပြစ္ဆုတ်ပံနဲ့အနာကအကြောင်းကဆက်နေတာပဲကိုယ်ရေးကိုကြည့်လိုက်တဲ့ပုဂ္ဂိုလ်ဒီပြစ္ဆုတ်ပံနဲ့ပြပြီးအနာကအကြောင်းတွေချုပ်လို့အနာကအကျိုးဒုက္ခတွေတကအောင်လာအောင်လားဒါဖြင့်သူများရေးတဲ့ကိုယ်ရေးရှိရမှာ ဘယ်လိုဆိုကြမအဲ့ဒီကိုရေးဆိုတဲ့နေရာမှာလဲနှက်ပြမကြီးတဲ့ရေးကိုဘုန်းကြီးကမဆိုးလို့တပည့်ခံမှတွေ့မဲ့ရေးကိုယခုခန္ဓာထဲမှာယခုပရိစ္ဆသမုပ္ပါတန်တာကိုတခါလေအနာကအကြောင်းမလာအောင်ကြီးပလိုက်ပါမှန်ပါပါတော်တော်အရေးကြီးနော်မှန်ပါပါ အားလုံးကဓမ္မတွေအခုပြောနေတဲ့တရားသေးသေးသိမ့်သိမ့်ပြောနေတယ်လို့မမှတ်လိုက်ပါနဲ့။ဒါကောင်သေးသေးသိမ့်သိမ့်လားစဉ်းစားသေးသေးသိမ့်သိမ့်ကိုနည်းနည်းမှမပါဘူး။ဝေဒနာကပြစ္ဆုတ်ပံဗျာ။ဝေဒနာမရှိဘူးလို့ရှင်တဏှာဥပါဒံကံကအနာကအကြောင်းလို့ပြောတာ။သဘောကျလား။ဒါရင်ပြစ္ဆုတ်ပံမရှိရင်ဘာကြောင်းလာမလဲ။အနာကအကြောင်းလာရင်အနာကအကျိုးနဲ့ဆက်တော့မယ်။ အနာရောကျိုးဆိုတာဒီဘာပါလဲဒုက္ခသစ္စာသဘောကျအဲ့တော့ကိုယ်ရေးကိုကိုကြီးခဲ့လို့ရှိရင်ပြစ္ဆုတ်ပံပေါ်လာတဲ့ဝေဒနာတို့စိတ်တို့ကိုကိုယ်ရေးကိုကြီးတဲ့မဝင်လိုက်သဘောကျဒါပြန်ခွင်းတို့တရားဓမ္မတွေဒီနေ့တရားနာရတာဒီကိုယ်ရေးသူ့ရေးသိသွားမသိသေးဘူးလားသူ့ရေးကိုမတတ်နိုင်ကိုယ်ရေးကို ကိုရေးကိုမတတ်နိုင်တယ်သူ့ရေးကိုသူမတတ်နိုင်သူဆိုတာဘယ်လိုတုံးဆိုတော့မဲ့ခင်ကိုရေးကိုမတတ်နိုင်တယ်ဆိုတော့သူ့ရေးသူမတတ်နိုင်တယ်ဆိုတော့ဒါဖြင့်ချစ်ပါတယ်ခင်ပါတယ်ကျင်နာပါတယ်ဆိုတာတွေကလောကောရိမ့်မိဗလားဘယ်လိုဆိုကြပါလောကုကိုတရားဓမ္မတွေကလောကုကောင်းလေလေမြေကြီးကြလေလေခင်ဗျားတို့ကလည်းဟုတ်တယ်လို့ လောကုကောင်းလေလေပြောရှာတယ်ပြောရှာတယ်နဲ့မလားဘူးလားလောကုကောင်းတာနဲ့ဘာဖြစ်ကုန်အဲလောကုမြည်ကြတာကိုယ်ရေးမဟုတ်ပဲနဲ့ကြတာအနာဆုံးပေါ့ဗျာသဘောပါလားတကယ်ကြောဘ누구ကလွန်လွန်ဟေးမဆိုင်ဘူးဟေးလို့ရှင်းကန်ထုတ်ရလိမ့်မယ်သဘောပါကြဒါဖြင့်ကိုယ်ရေးဆိုတာပြစ္စုပန်ခန္ဓာနဲ့ အနာဂတ်ခန္ဓာဆက်သွားမှာစိုးရသဘောကျအဲ့ဒီကိုရေးကိုကိုကြီးပါဆိုတဲ့ကပစ္စုပန်ခန္ဓာနဲ့အနာဂတ်အကြောင်းနဲ့မဆက်အောင်မက်သွန်းပါဒါကိုရေးကိုကြီးပါသဘောကျတခါကျဒါလေးသေချာမှတ်စမ်းပါတခါသက်ကောမှတ်မိပါနောက်ကဒကာဓမ္မတွေကိုရေးကိုကြီးဆိုတာပစ္စုပန်ခန္ဓာနဲ့အနာဂတ်အကြောင်းနဲ့ဘာတော့ မရှက်မအောင်လို့မရှက်မအောင်လို့ရမနော်မရှက်မအောင်လို့ဆိုတာဒီလုံပြီးပြုံမှာပြစ္ဆုတ်ပံပေါ်လာတဲ့စိတ်တွေကိုဘာလို့อ่ะအဲဖြစ်ဖြစ်ရွှေ့တော့မက်ကကြာဝင်ဖြတ်လိုက်တော့အနာဂါကြောင့်ဖြစ်တဲ့တဏှာဥပါဒံကံနဲ့ဆက်မိသေးရဲ့အဲ့ဒါကိုယ်ရေးကိုကြီးတဲ့ပုဂ္ဂိုလ်ကဒီလိုလုပ်လို့ရှိတယ်တပည့်ကြသူများရေးကြီးနေတဲ့ပုဂ္ဂိုလ်ကကိုယ်ရေးကတခါလဲအနာဂါကြောင့်တွေပူပေါက်ပြီးဒီကလာ ဒေဥနှခမ်းကြီးလျှောက်ပြီးဒီကလာနေတဲ့ပုဂ္ဂိုလ်ကသူများရေးရှိနေတဲ့ပုဂ္ဂိုလ်သဘောကျဒေဝနှခမ်းကြီးလျှောက်နေတဲ့ပုဂ္ဂိုလ်ကတခါကျပေါ်လာခင်ဗျားတို့ကမသိတော့ကိုဒီလိုဆရာကောင်းဓမ္မကောင်းတွေက အတွင်းကြကြမဆုံးမပြီဆုံးမဖြင့်ဩကိုရေးတဲ့သူရေးကကြီးသေးတယ်ဗျာကိုကနေသာသေးတယ်လွယ်လိုက်တဲ့ဖြစ်ချင်း လွဲလိုက်တယ်ဘယ်နေသာရမလဲကိုအေးကဒေဝနှခန်းကြီးရှောက်နေပါတယ်ဆိုတော့စာဘယ်ကိုအေးကနေသာရပါရလားအဲဘယ်လေးပါလို့ပြောလဲဓမ္မရောက်သွားရင်တော့ဖြင့်ဒကာကျော်တို့ပြောတဲ့စကားဒကာသစ်တို့ဒကာအောင်တို့ပြောတဲ့စကားဟာမှန်ပါတယ်ကိုအေးကဒါတော့မဟုတ်ဘူးသူတို့အေးကဘူကြည့်နေတယ်ဆိုတော့မှန်ပါတယ်အခုတော့ကိုအေးကလည်းဒေဝနှခန်းရှောက်ပြီးတော်ရကြသေးတယ်ဆိုဒေဝရဲ့ကြောက်ခနဲ့ရောက်အောင်မှဖြစ်နေတော့ ကိုရေးခဲ့တဲ့သူတို့ရေးကခီးသေးတယ်ဆိုတဲ့ဥစ္စာတခါကျွဲယုံစရာနည်းနည်းမှမပါဘူးမှန်ပါဗျာကိလေသာဝကမ္မဝပြတ်ပြီးရင်တော့ဟုတ်သားပေါ့ဗျာအပယ်ရောက်စေတတ်တဲ့ကိလေသာဝကမ္မဝသောတပတိမကဖြတ်လိုက်ပါတယ်အပယ်ရောက်စေတတ်တာလေအဲ့ဒါတွေကျွတ်ပြီးလို့ရှိရင်တော့ကိုရေးတဲ့သူများရေးချီးနေရင်လဲတခါအောင်ရှင်းတ်ပါတယ်အခုတော့ကိုရေးကသောတပတိမမရသေးတဲ့ကာလပတ်လုံးကိုရေးကစိတ်ချရပါဘူးအဲ့ဒါပြင်သူများရေးကုန်ဖြုတ် ဘယ်နဲ့ဆိုရနော်အရှင်ဘုရားတရားနာရလင်းနေမရပြီရံဖြစ်ပုံရနေပြီလို့တခါကျွာများဆိုခြင်းသေးလားမဆိုခြင်းပါနဲ့လို့သတိပေးလိုက်ပါတယ်မဆိုခြင်းပါနဲ့တဲ့ရံဖြစ်နိုင်လို့ရှိရင်ဖြင့်တခါတဲ့ဖုတ္တရံဖြစ်နိုင်ရင်ရံမဖြစ်လို့ခဲနေတာရံမဖြစ်ရင်မြေ့ကြမယ်ရံဖြစ်ရင်ဝမ်းမြောက်သဘောကျ ရံမဖြစ်ရင်ရံဖြစ်တော့တယောက်သောပုဂ္ဂိုလ်ပြည့်စည်သွားတဲ့အခါကျရံဖြစ်လို့လွန်းဆုပ်ပြီးမြေကြီးကြရံဖြစ်တယ်သူမခင်ဘူးသမှုရိယသစ္စာကြီးမထားရပါဘူးဆိုလို့ရှိရင်ဖြင့်အဲမရှိလေဝန်တာလေးပဲရှိတော့မြင်နေရတယ်မရှိတော့ဝန်တာရဒီလေးပဲမရဘူးလားအဲဒါကြောင့်ရှိဒုက္ခနဲ့မရှိဒုက္ခကိုသဘောပါဗလားရှိတာပါတော့မရှိတာက သဘောပါလားကောင်းပြီဒါဖြင့်ပြစ္ဆုတ်ပံပရိစ္ဆသမုပ္ပါဆိုတာဒကာရမတို့ပြစ္ဆုတ်ပံလို့သာဆိုရတာနော်ရှင်းပိုင်းကဝေဒနာ၃မျိုးရှိဒါပြစ္ဆုတ်ပံတဏှာဥပါဒံကံမရှိမိတဲ့ပုဂ္ဂိုလ်မလာဘူးလားလာတော့ကိုဒကာရမတို့ပြစ္ဆုတ်ပံပရိစ္ဆသမုပ္ပါဒဆိုတဲ့အနာကအကြောင်းကပါပါနေတယ်မရှိတဲ့ပုဂ္ဂိုလ်မှလေရှိတဲ့ပုဂ္ဂိုလ်ကျတော့အနာကအကြောင်းကဘယ်နဲ့နေလဲဒါဖြင့် ရှုတဲ့ပုဂ္ဂိုလ်မှတခါကျေကိုရေးပြီးတာအဲ့ဒီလိုပြီးတဲ့ပုဂ္ဂိုလ်ကသူများရေးကြီးတော့ဆိုနိုင်မလားကိုရေးမပြီးပဲနဲ့သူများရေးကြီးနေတာကတော့ဖြင့်အဲလူမိုက်တစ်မျိုးပဲဘယ်နဲ့ဆိုရမလဲကိုအိမ်တော်မင်းမငြိမ်ဘူးသူများရဲ့အိမ်သာလိုက်ပြီးငြိမ့်နေတယ်ဆိုတဲ့ပုဂ္ဂိုလ်ဒုတိယဒီကိုမွဲဖို့နဲ့ပဲဆက်သိရမယ်ဘယ်နဲ့ဆိုကြ တန်လျာအမွဲအမွဲခီးတယ်ကြီးဆင်းရဲခီးတယ်ကြီးဖြစ်နေဇာမသိရဘူးသိပါဘူးဗျာတခါကျွယ်သိကြောက်เสียကောင်းပါဒီကရှိဒကာရမတွေဘဒုဘဒုမာမကိုပါနဲ့ကိုပရိစ္ဆသမုပ္ပါမာနနှမျိုးရှိပြစ္ဆုတ်ပံပရိစ္ဆသမုပ္ပါတစ်မျိုးအနာဂါကြောင့်ပရိစ္ဆသမုပ္ပါတစ်မျိုးအဲ့ဒါကိုမဝင်ရမယ်ဆိုတော့ရှင်းတတ်ပါဗလားမဝင်နိုင်တဲ့ပုဂ္ဂိုလ်ကကိုယ်ရေးကိုသိတဲ့ပုဂ္ဂိုလ် မမွယ်နိုင်တဲ့ပုဂ္ဂိုလ်ဟာဒါဖြင့်ခမရတို့များသောအဖြစ်ကိုရေးကိုသိတာယနေ့ထူးထူးခြားခြားသိတာတခါကျော်သဘောပါတခါတကောသဘောပါကိုရေးကိုသိတာယနေ့ပဲနော်ဘာကြောင့်လဲဆိုတော့အခုဝေဒနာဝေရှုမိလို့ရှိရင်ဖြင့်မဝင်လာတယ်ကိုရေးဖြစ်တယ်ကိုဆင်းရဲပင်မဲ့တဏှာဥပါဒံကံမချုပ်ဘူးလား ဟာဒါဖြင့်ကိုရေးကိုသိလို့ကိုဒုက္ခသိနေတာကိုကိုလုံးနေတာမှန်ပါဗျာသူများခရုမဆိုင်နိုင်သေးဘူးကွာကိုတည်းဟုတ်ကိုသိအောင်မကွာမှန်ပါဗျာတပည့်ကြအဲ့ဒါမှအရေးကြီးဆုံးချက်စရာပေါ်ဗလားတခါကြွေမနှင်းပေါ်အောင်ပြောနေရနှင်းမို့တခါကြွေတဲ့လူတွေတခါဒီလိုဆရာအောင်သမားကောင်းကဆုံးမသာမကြားပြီဆိုမှဖြင့်ကိုကနေတာပါရဲ့သူတို့အတွက်ကမနေတာကိုကနေတာပါရဲ့ အမလေးကိုကနေတာတာကဒေဝနှခန့်လျှောက်ပြီးတော့နေတာတယ်ပြောမှန်ပါဗျာမှန်ဘူးလားမှန်ပါဗျာကဲဒေဝနှခန့်လျှောက်ပြီးနေတာတယ်ပြောနေတော့တကယ်ပညာရှိကဒကာရမတို့ဩသူမပြောရပြီလေသူကဒေဝနှခန့်မှာလျှောက်နေတာတဲရဲပြန်တော့ဒါနေတာပါရဲ့ပြောနေသေးတယ်ဟုတ်ဘူးလားတကယ်ပညာရှိကတော့မပြုံးမိဘူးလားဘာဖြစ်လို့ပြုံးတာတုံးဆိုတော့မိုက်တန်ထွက်နေလို့ပြုံးတယ်ဘယ်နဲ့ဆိုကြအောင် အခုတကအားလုံးတကဓမ္မတွေအရေးကြီးနေကိုကတော့ကြီးပါပြီတဲ့လူမမယ်တွေအတွက်ကြောင့်အခုလောက်ကင်နေရသေးတာလာပြီလာပြီတကဒါအကျွေဖြစ်ပုံဖြစ်ပုံပြောပါတဲ့ကိုရေးသူပြောရလားမပြောပါဘူးဟင်ကိုရေးကဘယ်ရောက်နေတော့ဒေဝတခန်းရောက်နေတာကိုဘေးကပညာရှိကကြားတော့ကိုကတော့ကိုရေးကတော့ဖြင့်သေဖို့ရှိပါတော့တယ် မသေးဖို့ရှိပါတယ်မပြောနဲ့နောက်တယ်ကိုယ်ရေးကတော့ဖြင့်အပယ်သွားဖို့ရှိပါတယ်လေဒီလိုပဲပြောကြစမ်းပါသဘောကျလားအဲ့ဒါကြောင့်သူတို့ရေးကြီးဆက်ရအောင်မယ်ကိုယ်တော့ပြန်ဆုံးသွတ်လို့ပေါ့လေဟိုငရဲရောက်နေတော့ဆုံးသွတ်လို့ရသေးရလားအဲ့ဒီလေးပဲရောက်နေတယ်တခါကြွေရကဲဒါပြန်ဒီကရှိသူများရေးနဲ့ကိုရေးဘယ်ဟာရေးကြီးထားရှင်းမလားဘယ်ဟာအတ္တယတနောနာထော အတ္တယအတ္တယဝမိမိပြုလုပ်ထားတဲ့မဲ့ခင်ဒီပင်အတ္တနောပြုလုပ်ထားသောပုဂ္ဂိုလ်ဤနာထောကိုယ်ွယ်ရရှိကရအထောက်ပံ့ရရဒီဒါပဲအကုအောင်ပရောတဝါသောသာမယနှင့်ပြည့်စုံစေယလနာဟုသည်နာတော်ကိုယ်ဝေယသည်ကောတိယဘယ်မှာသာလင်ဖြစ်နိုင်တော့အနည်းတပါးသောပုဂ္ဂိုလ်ကကိုယ်ဝေကိုးစားရအားထားရမဟုတ်ဘူးတဲ့သဘောကျဒါရင်ဘာအကိုကြမလဲကိုယ်ကိုယ်အကိုရ ပုဂ္ဂိုလ်ဆိုတာကအတုပခန္ဓာကိုအကိုအမှလားကိုလှုပ်ထားတဲ့မခင်ကိုလှုပ်ထားတဲ့မခင်ကိုသတိပဋ္ဌာန်လေးပါးတစ်ပါးပါပွားများထားတဲ့မခင်လို့သိချဟောပါတယ်ဒါဖြင့်ဒကာကျွေကိုရေးကိုကြည့်ကြသူတို့ဘယ်နဲ့ဆိုကြသဘောကျဘုရားခင်ကိုရမကြီးရာဟုလာတောထွက်တဲ့၄ဘက်ဘုရားတောထွက်တော့ရာဟုလာ၄ဘက်သွားဗလားမေးကြည့်စမ်းပါ မသွားသူဒါလည်းသိတာပဲကလေးလေးလူသားမြောက်သေးလို့မသွားသေးဘူးဆိုရင်ဖရာတောင်မဖြစ်ဘူးဟုတ်ဘူးလားအဲ့တော့ခင်ဗျားတို့ကလေးတွေကဒီလောက်ထိအောင်မငယ်သေးသလားလို့မေးမနဲ့ပြောလို့မငယ်ပေမဲ့သူတို့ရေးကရှိနေသေးတယ်လို့သုံးချင်သုံးတာပဲသဘောကျလားတော်ဆုံးတယ်ဘူးလား တခါကျွေဒီတဲ့ဥစ္စာတွေကလောကီလိုလိုနဲ့ကိုယ်ရေးမသိလို့ပြောနေတဲ့သဘောတွေပဲလို့မှတ်ရမယ်မှတ်တယ်ခုလားဒါပြည့်တရားဓမ္မတို့ယခုစတဲ့ဗျာနေပြီးဝတ္ထုထုံးမလို့အချိန်ရှိတယ်နော်မဂ္ဂင်၅ပါးနဲ့အလုတ်ခိုင်းတာဒီပြစ္ဆုတ်ပံခန္ဓာကို ရှုမှ အနာကအကြောင်းပြတ်ပြစ္ဆုတ်ပံခန္ဓာကိုဒါကိုရေးကိုသိတဲ့ပုဂ္ဂိုလ် ပိစုပန်ခန္ဓာမှာမရှုတဲ့ပုဂ္ဂိုလ်သည်ဒကာရမတို့ကိုယ်အရေးကိုကိုမသိတဲ့ပုဂ္ဂိုလ်တနည်းကိုယ်ခန္ဓာ၏ဖြစ်စဉ်ကိုကိုယ်ကိလေသာဖြစ်မှာကိုကိုမစိုးရင်တဲ့ပုဂ္ဂိုလ်ကိုဒုက္ခရောက်မှာကိုကိုမသိတဲ့ပုဂ္ဂိုလ်ဆိုတော့တကယ်ဇုံလုံးကားလို့ဖြစ်သွားမဖြစ်ဘူးလားဖြစ်တာအမှန်တန်ရောက်เสียမကောင်းဘူးလားအဲဒါကြောင့်ဒကာရမတွေ ပြစ္ဆုတ်ပံခန္ဓာနဲ့အနာကအကြောင်းနဲ့မဆက်တဲ့အရေးတွေနိဗ္ဗာန်ရောက်တဲ့အရေးပြစ္ဆုတ်ပံခန္ဓာရှုမှုနဲ့ရှုနိုင်ကြလို့ရှိရင်အနာကအကြောင်းနဲ့မဆက်ဘူးထိုကဲ့သို့အနာကအကြောင်းနဲ့မဆက်ဘူးဆိုလို့ရှိရင်ဖြင့်ဒကာကျွယ်ကျွတ်တို့ဒီကားလို့ဆိုရင်အနာကအကျိုးဖြစ်တဲ့ဇာတိဇရာမရဏလာအောင်မလားဒါဖြင့်ပြစ္ဆုတ်ပံခန္ဓာဖြစ်ပျက်ကဘာသစ္စာလဲ အဲကိုရေးကိုသိတာကအနာဂတ်အကြောင်းမလာတာကသမုဒိယချုပ်တာအနာဂတ်အကြောင်းမလာတာကအဲကိုရေးကိုသိတဲ့ပုဂ္ဂိုလ်အနာဂတ်အကြောင်းမလာဘူးသဘောကျလားနောက်အနာဂတ်အကျိုးဖြစ်တဲ့ဇာတိဇရာမရဏမလာတာကဩဒါဖြင့်ကိုရေးကိုသိဆိုတာတရားဓမ္မတို့မဲ့လို့လုံးလို့ပြောတာကိုရေးကိုသိပါဆိုတာ ကိုယ်ခန္ဓာကိုယ်ဖြတ်ပါဆိုတာရောကိုယ်ကိလေသာကိုယ်ဇတ်သိမ်းပါဆိုတာရောအဲကိုယ်ဒုက္ခကိုယ်မလောင်ကြိုးစားပါဆိုတာရောအဲမဲ့လုပါဆိုတော့ပြစ္ဆုတ်ပံယခုပေါ်နေတဲ့ခန္ဓာကိုဖြစ်ပြရှိပါရှင်းမလားကဲနဲ့ဖြစ်မှာဝတ္ထုနာကြ